ဘုရားကြီးကိုယ်နဲ့ကိုယ်ကဘုရားရှိခိုးနဲ့စပြီးတော့ရေးထားတဲ့စာအုပ်ထဲဒီလိုဒီလိုနဲ့ကြည့်အောင်လို့ဒီလိုနဲ့ကြည့်နေအောင်ဒါနဲ့ကြည့်လို့ဒီလိုနဲ့ဒီလိုဟာရဲ့ဒီလိုဒီဟာကြည့်ပြီးတော့အာရုံပြုအောင်လို့ခင်ဗျာခြေရတဲ့နဲ့ဘုရားကုံတော်တွေရေးထားအချင်းချင်းတော့ကိုယ်တော်လည်းဘုရားကုံတော်တွေ အများအားအရာကြက်ထားပြီးတော့ဘုရားရှိခိုးအောင်ပြုနေတာပါဒါမှမဟုတ်အတိတ်ကျေရဆိုတော့ကိုယ်တိုင်လည်းကြက်ထားလို့မဖြစ်နိုင်ဘူးသူကအများကျေရဘူးသူကအမှန်တရားများတာဒါမှဘုရားဖြစ်အောင်လို့အဲရေးထားပါကျင့်နေစနေကျင့်လို့ရပါတယ်။ဘာလို့လဲ။အဲတော့မြန်မြန်ကြီးဖျားရှိခိုးနေတော့အရာကြီးချိန်နေကုန်တယ်နော်။အဲမြန်မြန်ကြီးခြေကြီးတော့ဝင်ရဖျားရှိခိုးရတာရေးဆိုးနေရော ဗုဒ္ဓဂုဏ်တော်မှာသူကကျေရာနဲ့ဘဂဝါဂုဏ်တော်လည်းတော်တော်ကျေတယ်ဘုရားဂုဏ်တော်ကတော့မြတ်စွာဘုရားတရားလုံးစုံပြီးတဲ့သမီးတော်ညာမှာစပြီးတဲ့ကလည်းဉာဏ်ကြီးတွေများတယ်အကုန်လုံးပြီးတော့ဗုဒ္ဓဘုရားမြင်တယ်ဆိုဗုဒ္ဓဆိုပြီးတယ်ဆိုဆိုတယ်ပါအဲဒီနေ့တုန်းကလည်းဘုရားဂုဏ်တော်အကြောင်းတနည်းကလည်းပြောပြီးပါအခုထပ်ပြီးပြောအောင်မယ်နောက်လည်းပြောအောင်မယ်ပါအာအများကြီးပဲဘုရားဂုဏ်တော်တွေအဲဒုတိယ တတိယဘုရားအကျေပြရသသစ္စာ၄ပါးကိုသိတဲ့ဉာဏ်၄ပါးနဲ့သိတာတမျိုးပြီးတော့သိတာမြာဉာဏ်၄ပါးနဲ့သိတာတမျိုးနောက်ပြီးတော့နောက်တစ်ခုကအတ္တဓမ္မဉာဏ်နဲ့သိတာတမျိုးအားလုံး၃မျိုးပါအရှင်ဘုရားသစ္စာ၄ပါးနဲ့သိတဲ့ဆိုတာလည်း၄မျိုးဉာဏ်၄မျိုးရှိတယ်အဲ့ဒါကတော့ သူပြောကြတော့မလို့ပါသစ္စာလေးပါးနဲ့သိနေကြပြီသားပါ။ဉာဏ်ပရိသမိယဉာဏ်၄ပါးဆိုတာလေကတော့ပရိသမိယဉာဏ်၄ပါး။ဟွန်းတို့လည်းပြောမှဖြစ်မယ်။နောက်တစ်ခုကတော့အဘာရဏဉာဏ်လည်း6ပါးဆိုတာတော့ကျေကျေရင်းလည်း6ပါး။အဲဒါလေးကိုယ်တိုင်ကိုယ်နားလည်းပဲမလို့ကြားဘူးကြရင်ဘုရားဖြစ်ကောင်းမှာမလို့တောင်းပြောရမယ်။ ဒီလားဒီလားဆောက်ဒီလားကျင့်ရပါသည်သစ္စာလေးပါးတရားဆိုတာကတော့ဒုက္ခသစ္စာဆင်းရဲစိတ်မှန်တရားကသိပြီးသားရေပါသမုဒယသစ္စာဆင်းရဲကြောင့်ဖြစ်တဲ့သမုဒယသစ္စာတရားဒီပဲညာနိရောဓသစ္စာဆိုတာနိဗ္ဗာန်ကိုသိတဲ့ညာမေဃသစ္စာညာဆိုတာကတော့မတ္တရားမဂ္ဂင်7ပါးတရားအဲဒီပဲညာလား ဒီသစ္စာလေးပါးတရားကတော့ခဏခဏလေးကြားနေဒါတော့သိပြီးတော့မသိဘူးအောင်မကျေဝန်းပါဘူးဆိုတာမရဘူးအဲဒီမှာပဋိသမိရာဉာဏ်လေးပါးကတော့အာထပဋိသမိရာဉာဏ်ဓမ္မပဋိသမိရာဉာဏ်မြေဥပဋိသမိရာဉာဏ်ပဋိသမိပဋိပတ်ပဋိသမိရာဉာဏ်လို့လေးမျိုးရှိတာအဲဒီလေးခုထဲမှာအာထပဋိသမိအာထဆိုအနက်ဘုံဘုံနဲ့အာထကအကျိုးတရားလို့အဓိပ္ပာယ်ရှိတယ် အကျိုးတရားအမြတ်တွေကိုသိတဲ့ဉာဏ်အထောက်ဒိတာမိတဲ့ဉာဏ်အဲအကျိုးတရားဆိုတာဘယ်လိုလဲအကျိုးတရားအကျိုးတရားတာမင်းများအကျိုးတရားတစ်မျိုးနောက်ပြီးတော့နိဗ္ဗာန်နဲ့ဒီလိုဝိဘက်ကုသိုလ်ကုသိုလ်အကုသိုလ်ကြီးအကျိုးကုသိုလ်ဝိဘက်အကျိုးတရားတွေအဲအမြတ်ဆိုတာကတော့နိဗ္ဗာန်လည်းပဲအမြတ်ပဲဟောအပ်တဲ့တရားလည်းအမြတ်ပဲ ကရိယာဆိုတာကတော့လည်းအများသဘောလေးထည့်ရမှာအကျိုးမဟုတ်ဘူး။အဲဒါ၅မျိုးရှိတယ်။အကျိုးတရားရဲ့နိဗ္ဗာန်ရဲ့ဟောတဲ့အမြတ်ရဲ့ဝိဘက်ရဲ့ကရိယာရဲ့ငါးပါးတော့ငါးပြာတော့အထဟူရောလို့ဘုရားစီးပြီးရေးတာငါးပြာငါးမျိုးပဲအကျိုးတရားကတစ်မျိုးနိဗ္ဗာန်ဆိုတာလည်းတစ်မျိုးဟောအပ်တဲ့အမြတ်ငါအထ ဝိဘက်ဆိုတာလည်းအကျိုးတရားပဲဒီကလည်းအထာပဲကရိယာဆိုတာလည်းအထာပဲမဟာရာတော့အထာဟူသောအကျိုးအမြတ်တို့ကိုအထာအကျိုးလည်းဖြစ်အမြတ်လည်းဖြစ်တာအကျိုးအမြတ်တို့ဖောက်ထွင်းဖွင့်လာဝေဖန်ခွဲခြားအပြားဖြင့်ပြီးတော့အထာကိတံမိတာညာအထာကိုကိတံမိတာဆိုတာပိုင်းခြားဝေဖန်ပြီးပြီးတယ်လို့အရေးပဲရှိတယ်အထာကိတံမိတာအထာကိုပိုင်းခြားဝေဖန်အထာပဲအထာတွေလုံးဆိုရင် ဆင်းရဲကြတဲ့အကျိုးတရားတွေနိဗ္ဗာန်ဟောတဲ့အနဲ့ဒီဘက်ကရိယာဒီ၅ပါးကအထရေကိုပိုင်းခြားဝေဘာမီပြီးရဲ့အကျိုးအနဲ့တို့ကိုဖောက်ထွင်းဝေဘာခွဲကြအပြားဖြင့်ပြီးတော့အထပိတာပိတာများတပါးနောက်ပြီးတော့ဓမ္မပိတာပိတာများဓမ္မစာလာတော့တရားဟောတဲ့ဒေသနာလည်းရှိတယ် သိရတဲ့တရားတွေရှိရဓမ္မကိုသိတဲ့ဉာဏ်ဓမ္မကျင့်တာမိတာဉာဏ်အဲဒါဓမ္မကဘယ်မျိုးရှိရဆိုအကြောင်းတရားကတစ်မျိုးရဲ့အကြောင်းဓမ္မအရိယာမကလည်းဓမ္မပဲဒေသနာပါဠိကလည်းဓမ္မပဲကုသိုလ်အကုသိုလ်တရားတွေကလည်းပဲဒီအကြောင်းတရားတွေပါပဲဓမ္မပဲဓမ္မ၅မျိုးရှိတယ်အကြောင်းတရားတစ်ခုအရိယာမတစ်ခုဒေသနာပါဠိတစ်ခုကုသိုလ်တစ်ခု အကုသိုလ်တစ်ခု၅ပါးရှိတယ်အဲ၅ပါးသောဓမ္မဝိရောဓမ္မ၅မျိုးအကြောင်းပါဠိတို့ကိုဖောက်ထွင်းဖွင့်လာဝေဖန်ခွဲကြပြားဖြင့်ပြီးတော့ဓမ္မပိဒံဉာဏ်ဉာဏ်အဲဒီအကြောင်း၅မျိုးအကြောင်းတရားတစ်မျိုးအရိယာမဲတစ်မျိုးဒေသနာပါဠိတစ်မျိုးကုသိုလ်တစ်မျိုးအကုသိုလ်တစ်မျိုးဒီ၅မျိုးကဓမ္မတွေကိုညဇာဘုရားကသိတယ်อืม အဲအကြောင်းပါဠိတို့ကိုအကြောင်းရဲ့ပါဠိရဲ့အဲဒီဓမ္မတွေကိုဖောက်ထွန်းဖွင့်ရဝေဖန်ခွဲကြပြားခြင်းပြီးတော့ဓမ္မဓမ္မပိဋကမိရာညာညာကြပြားဓမ္မပိဋကမိရာညာနဲ့ပြည့်စုံပြီးတော့လည်းဒီဒေသာရေအကုန်လုံးပြီးနေတယ်ဒါကြောင့်မို့လို့ဘုရားနေတယ်ဗောလေဓမ္မမိရာပြီးတော့နေရုတ်တိပိဋကမိရာနေရုတ်တိပိဋကမိရာစာရသရမမံဝေဖန်ခွဲကြပြားခြင်းပြီးတော့ မြေဒုပိကံကြံညာနဲ့အမှားမှန်နဲ့ခေါ်ကြောင်းဝင်ပြီးတော့ဒီဥစ္စာမြေဒုပိကံကြံညာမြေရဲ့ပฏิဘာနာပฏิဘာမိတာဆိုတာစဉ်းစားဆင်ခြင်ပြီးဝေဘာမိပြီးတဲ့ညစဉ်းစားဆင်ခြင်ကအမှန်ရအောင်ဉာဏ်ဟူရမြဝေပြီးတော့ပฏิဘာနာပฏิဘာမိတာညာအဲစဉ်းစားဆင်ခြင်ပြီးတဲ့ဉာဏ်ဟူရမြတွေကိုပြီးတဲ့ဉာဏ်ပြီးကြမိတဲ့ညာအဲဒီ ဉာဏ်၄ပါးလည်းပြည့်စုံမြတ်စွာဘုရားသိတယ်ဒါကြောင့်ဘုရားမြည်တယ်အဲဒါမိသားစုရဲ့၄ပါးခဏဒီဒီသစ္စာသစ္စာဉာဏ်၄ပါးနဲ့ဆို၈ပါးရှိသွားနောက်6ပါးကတော့ကျေကျေကြီးအာသာရဏဉာဏ်6ပါးရှိအာသာရဏဉာဏ်6ပါးတော့တော့ကျေလို့တော်ရေးထားတယ်တတ္တဝါတို့ပဓာအစရှိသောအိန္ဒြေအမှု၏အစင်းစဉ်ကိုထောက်ချင်း ပြည့်စုံနိုင်သောအိန္ဒိယသရောပိယတ္တပြည့်ခြင်းညီသောအဘာဒရဏညာတော်အဘာဒရဏညာတော်အဘာဒရဏဆိုဆက်ဆံရင်ကျင်းတော့အဲဆက်ဆံရင်ကျင်းတဲ့ညာအဘာဒရဏအဘာဒရဏညာက6ပါးရဲ့ပထမဆုံးအိန္ဒိယသရောပိယတ္တိညီသောအဘာဒရဏညာအင်းအင်းအပိုင်းခြားရပြီးတဲ့ညာမှာ အဲ့ဒါဒါပဲဆိုလို့ရှိရင်တတ္တဝါတို့ဤတရားဆရှိသောအိမ်လေးအမျိုးရင်းအစဉ်စဉ်ကိုထောက်ရှင်းပြီးဆုံးနေတာတတ္တဝါတို့တရားဆရှိသောတရားတို့တတိတို့စသည်တွေပေါ့လေပြီးဆုံးနိုင်တဲ့အင်းဒီအမျိုးရင်းတွေသတ္တင်တွေဝိရိယတွေတင်တွေသမာဓိတွေပညာတွေဆိုအင်းဒီ၅ပါးနဲ့ဆိုင်ပါတယ်အင်းဒီမျိုးအင်းဒီ၅ပါးတတ္တင်တွေဆိုတာယုံကြည်ပြီးတော့ သိတဲ့ဥစ္စာဝိရိယတွေကဝိရိယတတိတွေကတတိအမှားရသမာဓိတွေကတော့စိတ်ကြည်နေတယ်ဒီရေစာကတော့သိတဲ့ဉာဏ်ပညာပဲသရာသာရတော့အင်းဒီအမှုရဲ့အစဉ်အမြင်တွေကိုထောက်ချင်းပြီးတော့ဤစွမ်းနေတာအိန္ဒိယဘေးဒီရပရတိယတိတို့ပါဠိအသုံးနဲ့သူခေါ်ထားတယ်အင်းဒီအင်းဒီပိုင်းခြားလို့ပြီးတဲ့ညအိန္ဒိယသောတတိမြည်တော့ အပါရမဉာဏ်မဆက်ဆံတဲ့ဒီများနဲ့မဆက်ဆံဘူးမြတ်စွာဘုရားကဒီဟာလေးအကုန်လုံးသိတာဒီပုဂ္ဂိုလ်တွေကသစ္စာဘုရားတွေတော့မသိဘူးဉာဏ်နာတွေတော့အဲ့ဒါမသိဘူးဒါမို့အဲ့ဒီသစ္စာဘုရားဉာဏ်နာတွေနဲ့မဆက်ဆံလို့အတ္တရာငါလို့ခေါ်တယ်တဲ့ဒါကိုဘုရားလက်သေးကင်းနဲ့လည်းထည့်ထားပါတယ်သူသစ္စာဘုရားတာဝကတဲ့နှင့်အဲသစ္စာဘုရား သာရကားတွေနဲ့လုံးဝမပိုင်မသက်ဆိုင်သောအဘာဒရဏဉာဏ်တော်ဒီစရာတွေလားဆိုတာဖရာမတော်ကအထူးမြတ်တဲ့ပုဂ္ဂိုလ်ပဲဒီဖရာတမျိုးပဲပြောတယ်။ဒါတရားတွေတရားတွေရအောင်ဟောပြောနိုင်တဲ့ဖရာတော်မဟုတ်ဘူး။သူကသူတရားတွေလုံးဝအထောက်ပြီးတော့ဒီစရာတွေလားဖြစ်စား ဒီလိုပဲသင်္ချင်းနဲ့ဒီကသင်္ချင်းပြီးတော့နိဗ္ဗာန်ကိုတွေ့ပြီးဒီတိုင်းသင်္ချင်းပြီးတော့သွားတဲ့ဘဝရူပနာရောက်နေတဲ့ပုဂ္ဂိုလ်ကသစ္စာဘုရားဘုရားတမျိုးပေါ်လေဆိုဒီဒီခုတရားတွေဟောထားတဲ့ဘောရမဆရာမျိုးတွေဒီတရားမျိုးတွေမဟုတ်ဘူးဒီတရားမျိုးတွေကတော့မြင်သိထားတဲ့တရားတွေသူတို့ကဟောလို့သူတို့ကအားထုတ်ပြီးတော့ဒါကြရံတရားကအနန္တရဟန္တာရဟန္တာဖြစ်အောင်အကုန်လုံးဖြစ်နေတာ အဲဒီလိုတော့မဟောနိုင်ဘူးသူကအဲသူမြတ်တော့သူမြတ်ပါရဲ့သူကဒီမြတ်စွာဘုရားဤဒီသားတိုင်းယဟနာပုဂ္ဂိုလ်တွေရှိအဲဒီယဟနာပုဂ္ဂိုလ်တွေတော့ပြည့်စုံဘုရားသူမြတ်တယ်လို့ဒါပေမဲ့လည်းသူကဘုရားလိုတော့တရားတွေကိုပြည့်စုံအောင်ဟောပြီးတော့ကြီးမြတ်နေတာမဟောတော့အသိဉာဏ်နဲ့ဟောနေပါလေဒါပေမဲ့သူဟောတဲ့အတွက်သူဟောတဲ့တရားနာပြီးတော့တရားတရားများကိုရအောင်အသိဉာဏ်နဲ့ပုဂ္ဂိုလ်ရလို့မရှိဘူးအဲဒါပြည့်စုံဘုရားလေးခေါ်တယ် အဲဒီဝိသုဝကုလနဲ့တာဝကတွေဆိုတာကတော့သောတာပန်သရဂံနာဂံယဟန္တာအဲဒီပုထုဇဉ်တာဝကတွေရှိတာပါလေအဲဒီပုဂ္ဂိုလ်တွေနဲ့မဆိုင်ဘူးရဲ့ခုညစွာဘုရားကြီးရဲ့အဘာဒရဏညစွာမဆိုင်ဘူးအဲဒီအဘာဒရမဆိုင်သစ္စဝကုလတာဝကတွေနဲ့မဆိုင်တဲ့အဘာဒရဏညအဘာဒရဏညပထမဆုံးအိန္ဒိယသောပိယတိပဲအိန္ဒိယအမှုရင်တွေကိုသိတာတတ်တယ်ဝိရိယတွေတင်တယ်သမာဓိနဲ့ပြင်းပြင်းတွေ ဒီပါရိပါဏာမှာဖြစ်နေတဲ့သရာစာရတော့အိန္ဒိရိယမိမိသာနာဖြစ်နေတဲ့သရာစာရတော့အိန္ဒိရိယအမှုအရင်းတွေကိုပိုင်းခြားပြီးတော့သိတာအဲအိန္ဒိယဘောဓိညာဒါသစ္စဘာဒေဝကြီးမှာလည်းအဲဒီဘုရားပြည်ကလို့အိန္ဒိယပြည်အိန္ဒိယကြီးပိုင်းခြားပြီးသိတာမရှိဘူးမြတ်စွာဘုရားဒီသာဝကတွေသောတာပန်ကနာယဟန္တာအဲဒီသာဝကတွေလည်း အဲဒီအင်ဂျီတွေကိုပြည့်စုံပိုင်းခြားကြည့်တာနဲ့ပြည့်စုံတော့ပြည့်ရရှိပါတယ်ပြည့်စုံမပြီးတော့အဲဒီဒီပိုင်းခြားကြည့်ရမရှိတော့အာဘာရဏညာလို့ခေါ်တဲ့အဲဒီအာဘာရဏညာနဲ့မြတ်စွာဘုရားပြည့်စုံတော်မူသည်အခုဘုရားကိုအယုဒိပြည့်ရှိခိုးနေရတာအဲဒီအာဘာရဏညာထူးနေပြည့်စုံတဲ့မြတ်စွာဘုရားကိုအယုဒိပြည့်နေရတာပဲမြေတော်မှာထူးခြားတဲ့ဘုရားပါပဲ။ဒုတိယအာဘာရဏညာကတော့ အာတယအာတယနုတယဆိုတဲ့အာတယရဲ့အာတယနဲ့နုတယညောင်းအာတယနဲ့နုတယပြီးတဲ့ညနဲ့အာတယနုတယပြီးတဲ့ညဆိုတဲ့ဘာလဲဆိုလို့ရှိရင်တတ္တဝါတွေအလိုအကျဖြစ်သောအယူမှားနဲ့အသိဉာဏ်ဟူသောစိတ်ဓာတ်ကိဝတည်နေရာအာတယအာတယဆိုတာတည်နေရာပဲဘာလို့ဒီနေ့စိတ်ဓာတ်ကိဝတည်နေတော့ဘယ်လိုစိတ်လဲဆိုလို့ရှိရင်အသိဉာဏ်နဲ့ အဲဒီညာကဘယ်လိုဟာတွေလဲဆိုလို့ရှိရင်တတ္တဝါတွေအလိုကျဖြစ်သောအယူမှားရောအပညာရောအဲပါလေအဲဒီစိတ်ဓာတ်တွေတရားဖြစ်လို့အာဇယလို့ခေါ်တယ်အဲဒီအာဇယနဲ့အကြောင်းရင်းလင်ဖြစ်နိုင်သောကိလေသာဟူသောအနုဇယအာဇယနဲ့အနုဇယကို အာဇယကိုလည်းပဲသိတယ်အနုဇယကိုလည်းသိတယ်အာဇယဆိုတာကအခုခုနပြောရတဲ့အတိုင်းတတ္တဝါတွေအလိုကျဖြစ်သောအယူမှားနှင့်အပညာကိုသောစိတ်ဓာတ်ကိန်းဝဒီနေရာကိုအာဇယကိုခေါ်ပြီးအယူမှားဤဒီနေရာအပညာဤဒီနေရာဖြစ်တာအာဇယအနုပြဆိုတာကတော့အကြောင်းရင်းရင်းဖြစ်နိုင်တဲ့ကိလေသာဟုသောအဲကိလေသာရဲ့အနုပြတွေပဲကိလေသာတွေအဲဒီအာဇယအနုပြတွေကို သိစွမ်းနိုင်သောအာဇာနုပြဏီသောအဘာရဏညာမဲအဲဒီအဘာနုပြဏီညာကအဘာရဏဆိုရတဲ့ဒီစကားဘုရားသာဝကရနဲ့လုံးဝမပိုင်မသက်ဆိုင်တော့ညာမဲအဲဒါကိုဗမာလိုသာဝပြန်ထားမယ်ဆိုလို့ရှိရင်အဲဒီလိုပြန်မှာပေါ့အဲဒါလေးကိုစကားစကားကြီးစာလုံးကြီးလည်းမရှိရအောင်လို့ခွန်ကြီးကတဆိုပြီးပြရလားညှုပ်ထားရင်ကျန်နေစာဆုံးနဲ့ကျန်နေစာဆုံးမှာ ပြီးတော့ဒီဟာတွေကိုနောက်ထပ်ကြံ့နေဟာကိုမပြဘဲနဲ့ပရပြပပြတိုင်းရှင်နာပြောလို့ဒီအတိုင်းပဲအဲဒီမှာပပြတဲ့ကဘာလို့ရှိရလက်တော်ရင်းနဲ့သင်ချပါတဲ့ဣဇရာဘုရားဣဇရာဘုရားသာဝတရနဲ့လုံးဝမပိုင်မသက်ဆိုင်ဘူးမသက်ဆိုင်လို့ဆိုပြီးတဲ့အဲဒီပါလေးကဒါထည့်ပြီးတော့ဆိုလို့ရှိရင်တော့ညာကိုရအောင်ကြည့်ပြီးတော့ဖျားချက်ကိုဆိုရင်အဲဒီလိုဆိုရမှာမဟုတ်ဘူးသူကအားလေးကဒါသာကင်းနဲ့မြှုပ်ထားတာလေးကထည့်ပြီးဆိုရမှာ အဲဒီမှာတာတာတော့ကလေးရေးထားတယ်မြုပ်ထားတယ်အဲဘာသာလေးဆိုလို့ရှိရင်ရှင်နှောင်းမှာသူအလားတူလေးရှိတယ်အဲဒါဒီမှာလက်တော့ကင်းနဲ့တရားတယ်ဒီစီဝဘုရားတာဝတ္တတွေနဲ့လုံးဝမပိုင်မသက်ဆိုင်တော့အဲမြုပ်ထားအဲဒါလည်းနားလည်ဖို့လိုတယ်ဒါမစားစာမကြည့်ဘူးတဲ့ပုဂ္ဂိုလ်ကဘယ်သိမလို့မသိနိုင်ဘူးလေစာကြည့်တော့မှတောင်းတပုဂ္ဂိုလ်မသိဘူးလားကျမ်းစာဘုရားကြီးသိတာထားတဲ့ပုဂ္ဂိုလ်တွေကသိပါလားအဲဒါပါတော့ သတ္တဝါရိအလိုအကျက်ဖြစ်သောအယူမှားနှင့်အပညာဟူသောစိတ်ဓာတ်၏ဒိဝဒီနေယအာတယာအဲ့ဒီအာတယာနဲ့တော့ဗောအကြောင်းရင်းရင်းဖြစ်နိုင်သောကိလေသာဟူသောဖြစ်နိုင်တဲ့ကိလေသာအကြောင်းရင်းရင်းဖြစ်နိုင်တဲ့ကိလေသာပုဂ္ဂိုလ်ပုဂ္ဂိုလ်ရိတ်တဏ္ဍာမှာအကြောင်းရင်းဖြစ်နေတာပုထုဇဉ်မှာဖြစ်နေတာအကြောင်းရင်းရင်းဖြစ်နိုင်သောကိလေသာဟူသောအမှုပြတို့ကိုသိစွမ်းနိုင်သော နေကြတဲ့စမ်းနေတော့အာဇာနုတ္တိယညာနဲ့အာဇာနုတ္တိယမြည်ရောအာဇာနုတ္တိယနေတဲ့ညာဘယ်လိုအားလုံးဆုံးလာတယ်လဲလက်ကုန်းနဲ့ခြားတာဒီဟာလာထိုးရသစ္စကဒုက္ခဘာဝတော်နဲ့လောကမတိုင်းမသက်ဆိုင်သောအတ္တရဏညာတော်ဒုတိယညာတတိယညာတတိယအတ္တရဏညာလည်းတစ်ခုရှိတယ်အဲ့ဒါဘာလို့ဆိုလို့ရှိရင်တတိယအတ္တရဏညာကတော့ယမကပါတိဟိရနေတဲ့ညာနဲ့ယမကပါတိဟိရ အပါဒါနပဲသစ္စာဘုရားတွေသာဝကတွေနဲ့မဆိုင်ဘူးဒီဘာတွေနဲ့မဆိုင်ဘူးဘုရားမြတ်စွာဘုရားတွေကလည်းဒီညာမျိုးကရှိပါတဲ့အဲဒါအပါဒါနညာယမကပါတိယညာခေါ်ရတဲ့ယမကပါတိယဆိုတာဘယ်လိုအားလုံးဆိုတော့မာလို့နားလို့ဆိုနေတာနားလို့အောင်လို့ဒီမှာခေါ်ရထားပါတယ်ရေရင်မိလျာအဖာမှဖြင့်ပြန်လာဖို့မအဆုံးစုံတကောဗျာရိယအမျိုးမျိုးကို ဆုံးမနိုင်ခြင်းတခဏချင်းဖြင့်ဖန်ဆင်းစီရင်တော်မူနိုင်သောအဲဒီဖန်ဆင်းစီရင်နိုင်သောသာယမကယမကကိုပါဠိဟာရီရပြုလို့နေတယ်ဖန်ဆင်းစီရင်နိုင်တယ်အဲဘယ်လိုပါလဲဆိုလို့ရှိရင်ရေရင်မီးလို့ရဖန်မှန်ဖြင့်ပြန်မှန်ဖုံတော့အဆုံးစုံတကူတရားရအမျိုးမျိုးတရားရ ညာရီရဆိုတာနေမျိုးမျိုးတကွေးတွေပေါ့အဲဒါညာရီရရေအရင်မီးလို့ရအဖန်တာဖြစ်ပြန်လာဖုံဖုံအစုံစုံတော့ရေမီးရစကြည့်တယ်ပေါ့ဖန်ရင်းနေတဲ့သဘောအစုံစုံတကွေးညာရီရအမျိုးမျိုးအဲဖန်ရင်းနေတဲ့ညာရီရ ဒီလိုအမျိုးမျိုးတွေစိုးမိုးနိုင်တဲ့တခဏချင်းဖြင့်ဖောင်ရင်းစီးနိုင်ပါတယ်လို့မြတ်စွာဘုရားအဲဒီစားတယ်အဲဒီမကပါတိကရမိလေအဲဒီများအဲဒါလည်းကာဝရတွေဣစ္ဆရာဘုရားနဲ့မဆိုင်လို့အဲဒါတွေတရားလာလို့မရှိတာတိုင်းပဲဣစ္ဆရာဘုရားကာဝရတဲ့နင်းလုံးဝမပိုင်မသက်ဆိုင်သောအဘာဝရဏဉာဏ်တော်အပြာဘာဝရဏတတိယဉာဏ်သရုထအဘာဝဉာဏ်တစ်ခုဒီလိုလည်း ။ဒါလည်းဆိုလို့ရှိရင်မဟာကရုဏာသမာပတ္တိညီတဲ့ဉာဏ်နဲ့မဟာကရုဏာမဟာကရုဏာဆိုတာအမြင့်အမြတ်ဆုံးအကြီးကျယ်ဆုံးဖြစ်တဲ့တဏှာချင်းမှုအဲတဏှာချင်းမြတ်စွာဘုရားတဏှာဘတဏှာဘဉာဏ်ပဲဘုရားဆိုတာအနာတ္တရေအကုန်လုံးကနာချင်းကြိယာတွေအကုန်လုံးပြည့်စုံတာပဲ။ ရင်ပုဂ္ဂိုလ်တွေထပ်ပြင်းများသနာထပ်ပြင်းများတော့သနာချင်းနဲ့ရှိတဲ့ရှိပါတယ်ဒါမှလို့မြတ်စွာဘုရားများလည်းတတ္တဝါတွေအကုန်လုံးသနာတာပဲရှိနေကြသနာချင်းအနာကြီးကျယ်မာဂုဏသမပါတိညာအဲဒီမာဂုဏသမပါတိညာဆိုတာဘယ်လိုလဲဆိုလို့ရှိရင်ဗမာတို့ပေါ်အောင်လို့အလုံးစုံများစွာတတ္တဝါအပေါင်းတို့အားတတ္တဝါတွေအကုန်လုံးအလုံးစုံများတတ္တဝါအပေါင်းတို့အားရှင်ရဲ့သားရဲ့သနာချင်းကြီးစွာ အဲဒီလောကမှာရှိတဲ့ပုဂ္ဂိုလ်တွေကတဏှာရယ်ဆိုတာဘယ်လိုတဏှာလုံးဆိုမိမိတို့သာသမီးတွေတဏှာဆုံးပေါ့သာသမီးတွေမဆောင်နိုင်ဘူးလို့ရှိရင်ငယ်ငယ်ရွယ်လေးသိပြီးဆောင်းဆောက်ရတာမိဘတွေမနာတနာဘေးရန်တွေဖြစ်လို့ရှိရင်လည်းမိဘတွေသာသမီးတွေမနာဆောက်ဆောက်ရနာတနာအဲ့လိုမျိုးပဲအဲ့လိုတနာရယ်ဆိုတာအလုံးစုံများဆိုတာတတ္တဝအပေါင်းတို့အား တတ္တဝါတွေအကုန်လုံးနဲ့တဲ့မြတ်စွာဘုရားသနာလာတော့ဟိုကိုယ်နဲ့စတဲ့ကြားရပါရဲ့မို့ကိုယ်နဲ့စတဲ့လုံးမဟုတ်ဘူးစသဖြင့်စသဖြင့်တတ္တဝါအပေါင်းတွေကရှင်ရသားရဲ့တို့သမာရင်ကြီးစွာမဟာကုဏနဲ့ရှင်တဲ့သမာရင်ကြီးစွာနဲ့ရှင်တဲ့မဟာကုဏကမ္မပဋိညာမဲ့အဲကုဏနဲ့ရှင်တဲ့ညာအဲဒါဟာသူတို့ကဝိရဏောကရင်လုံးဝမပိုင်မသက်ဆိုင်တဲ့အဘာဝနာညာမဲ့အဲဒါ သရုဋ္ဌဉာဏ်တော်ဟောလေပင်စမ၅ခုမြောက်ဉာဏ်ကတော့အာဒါရဏအာဒါရဏခုနအာဒါရဏဉာဏ်ပဲလူက၅ခုမြောက်အာဒါရဏဉာဏ်ကိုသဗ္ဗညုတဉာဏ်ဆိုသဗ္ဗညုတဆိုတာသဗ္ဗနဲ့ညုနဲ့ဆိုတာသဗ္ဗအလုံးစုံကိုညုတပြီးတာအလုံးစုံပြီးတဲ့ဉာဏ်ပါပဲမြတ်စွာဘုရားမှာသိသိတိတိညာတွေဘာမှမဆိုအကုန်လုံးပြသဗ္ဗညုတဉာဏ်ခေါ်တယ်အဲသဗ္ဗညုတဉာဏ်ကလည်းပါရကတွေတစ္ဆရာဘုရားဉာဏ်မဆိုင်ဘူး ဒါကပစ္စယဝိရာတွေပြည့်စုံနေတာပြည့်စုံညာတော့ရှိပါတယ်။ဒါမှမဟုတ်အလုံးစုံကိုပြည့်တဲ့ညာတော့ဒါတော့မရှိဘူး။အလုံးစုံပြီးတာကတော့ဖယားများမှဘုရားမြတ်စွာဘုရားတွေမှာရှိတယ်။ဒါကြောင့်အဲဒါအတ္တရာနဲ့ညာနဲ့အဲဒါလည်းနည်းနည်းဗမာလိုပြောတော့ဒီလိုလေးခေါ်ထားတာပဲ။ရှိရှိတဲ့မြတ်တရားလုံးစုံကိုကောင်းစင်သိမြင်နိုင်တော့ဒါမျိုးကြောင့်ညာဆိုတာရှိရှိတဲ့မြတ် တရားလုံးကဘာဖြစ်ဖြစ်ဘယ်မှာဆိုသိနိုင်တယ်မသိနိုင်တာမရှိဘူးအကုန်စင်သိနိုင်တာအတ္တပြုဉာဏ်ခေါ်တယ်ဒီဉာဏ်နာပုဂ္ဂိုလ်တွေမှာဧကသာဝကလို့ဆိုတဲ့ပုဂ္ဂိုလ်တွေအမှန်သိတာပဲဒါမှလည်းပစ္စကဘုရားလို့တော့ဒီလိုလည်းမဆိုနိုင်ဘူးသူကသူသိတာပါလေဒါမှလည်းတရားရတဲ့တရားတွေကိုကြားနာပြီးတော့ဧကသာဝကတွေကတော့မနာပြန်နေမှသိပါရဲ့ ဒီလိုလူတွေကဘုရားဟောတဲ့တရားကိုကြားနာလာမှုတော့ပြောရတယ်ဘယ်တော့မသိပါဘူးအဲမြတ်စွာဘုရားကတော့သရသာဝကတွေလည်းပိုးပြီးတယ်သစ္စကဘုရားတွေလည်းပိုးပြီးတယ်အဲ့ဒါသာဝကသစ္စကဘုရားတွေကဘုရားကြီးတဲ့ဉာဏ်မျိုးတွေသူတို့မှမပြည့်စုံဘူးတဲ့အဲဒါကြောင့်အဘာရဏဉာဏ်မဲတဲ့ဘာလို့ဆိုတတ်တိမိကဉာဏ်အလုံးစုံကိုကြည့်တဲ့ဉာဏ်အလုံးစုံကြည့်တဲ့စာဘာလို့ဆိုအဲ့ဒါအလုံးစုံကြည့်တာလေပေါ်အောင်လို့ပြပါမလို့ခေါ်ထားပါတယ် ရှိရှိမြတရားလုံးစုံကိုကုံစင်သိမြင်နိုင်သောသဗ္ဗနိကမြည်သောသစ္စဝရသာဝကရနဲ့လုံးဝမပိုင်တဲ့ဆိုင်သောအတ္တရဏညာတော်အာသင်္စွာငါးခုမြောက်မြောက်အနာဝရဏဆိုတာဘယ်လိုအဓိပ္ပာယ်လဲဆိုသိရှိစင်ရင်လည်းပိတ်ပင်ကွယ်ချာစိတ္တမရှိထုတ်ချင်းပေါ်မြင်သိနိုင်သောဘုရားကြည့်ရှိလိုက်လို့ရှိရင်အကွဲအခြား အစည်းတမ်းရှိဘူးဘာမှဆိုမသိမရှိဘူးသိတာကြီးတဲ့ကာမပုဂ္ဂိုလ်တွေကတော့ညာကောင်းနေသိနေတယ်လို့မသိတာတွေအများကြီးပဲဟိုဟာမသိညာမသိနဲ့တော့ညာမကြပါဘူးဆိုတာအဲဘုရားမှာတော့မသိတာတွေလည်းမရှိဘူးဘုရားဗုဒ္ဓတွေလည်းအကုန်လုံးမသိနိုင်ဘူးသာဝကတွေတွေကလည်းအဲ့ဒါသာဝကတွေတောင်မှညာနာပုဂ္ဂိုလ်တွေအကုန်လုံးမသိနိုင်ဘူးအဲဒီတော့ကြီးစုစင်ရင်လို့ရှိရင်ဘုရားမှာတော့မသိတာလည်းမရှိဘူးအကုန်လုံးသိရဲ့အဲ့ဒါ မာဒါညာခေါ်တဲ့ဆိုရင်အနာဝရဏအပိုင်းဘိုင်းချအကန့်အစီတိုင်းရှိတဲ့ဉာဏ်ဘာမှပုဂ္ဂိုလ်တွေတော့မသိတယ်မသိတာတွေကြမသိဘူးသိတဲ့ဉာဏ်တွေသိပါရဲ့ဉာဏ်တွေရှိကောင်းပါရဲ့ကောင်းမှလို့မသိတာတွေကြမသိတဲ့ဉာဏ်တွေအများကြီးရဲ့အဲဖျားမှတော့မသိတာမရှိဘူးအလုံးစုံနဲ့သိရစားသဗ္ဗိတဉာဏ်နဲ့အတူတူပါပဲကိစ္စဟိုနာမည်တော့ပဲသိရသဗ္ဗိတကလည်းလုံးစုံသိတယ်ဆိုရင်အနာဝရဏကလည်းပဲဘိုင်းချမရှိဘူးကိုယ်လုံးသိတယ်ဆိုအတူတူပါပဲအဲမလို့က တရားဟောထားတဲ့တရားဒေသနာရဲ့ဆင်နှန်းတာကသံဃာညာနဲ့နာရဏညာလို့ခေါ်ထားတဲ့ညာ6ပါးကိုအဘာရဏ6ပါးညာဆရာပြခွဲပြီးတော့ဟောထားတယ်ဒါဘုရားပြမှတ်ဖို့တော့ရေးကြည့်တဲ့အမြင်နာမည်တွေပါပဲဒီလိုကြီးရှိစင်ရင်ရင်ပိတ်ပင်ခွဲကြစိတ္တမရှိပိတ်ပင်နဲ့ခွဲခြားတဲ့စိတ္တတော့မရှိဘူး ထုတ်ချင်းမောက်သိနိုင်ပြီထုတ်ချင်းမောက်သိနိုင်လို့အနာဝရဏခေါ်တဲ့အပိုင်းခြားမရှိအကန့်အသတ်မရှိဘိပင်စိတ္တမရှိတော့ဉာဏ်နဲ့နာရဉာဏ်ဆိုတာဘာလဲဆိုအပ္ပါဝရဏမဆက်ဆံဘူးဘာဘယ်လိုမဆက်ဆံလဲပစ္စကဝိရသာဝကတွေနဲ့လုံးဝမပိုင်မသက်ဆိုင်ဘူးပစ္စကဝိရသာဝကတွေအဲဒီမှာမျိုးမရှိဘူးတဲ့တာဉာဏ်ဉာဏ်နဲ့ဒီနာဝရဏဉာဏ်မရှိဘူးအဲဒါကြောင့်မတရားဒီဉာဏ်နဲ့အပ္ပါဝရဏကိုခေါ်ပြီးတဲ့ ဤသို့အပြင်ဗုဒ္ဓဉာဏ်တော်14ပါးတဲ့ရှိကသစ္စာဉာဏ်4ပါးအပဋိသဗေဉာဏ်က4ပါး10ပါးဒီကအတ္တဘာဝဉာဏ်က6ပါး6နဲ့10နဲ့ဆို14ပါးရှိတာပဲဉာဏ်14ပါးအဲ့ဒါမြတ်စွာဘုရားမှာဉာဏ်14ပါးပြည့်စုံတော်မူလို့ဗုဒ္ဓညီတော်မူဗုဒ္ဓပြည့်ရစွာပြည့်စုံတာလေး စိတ်ဝိညာဉ်နဲ့အကုန်လုံးပြည့်စုံတယ်လို့ဆိုလိုပါတယ်။ဒါဘုရားမြေတော်မူပြီးအဲဒီဘုရားကိုသိအောင်လို့အထူးလည်းလေးလေးနဲ့ပြောအောင်စာနဲ့ရေးထားတယ်။ကျေဖို့မှဖို့ကတော့ကျေနိုင်တော့ရပါတယ်သိသိတယ်မများအောင်။အဲဒီမှာလို့ဒီကိစ္စတွေရှိနေပုဂ္ဂိုလ်တွေတော့မတတ်နိုင်တာတွေအဲဒါခုဘုန်းကြီးဖြည်းဖြည်းလေးရိုးဆိုပြီးတော့ပြင်မယ်။ဖြည်းဆိုပြီးတဲ့အခါကျအဆုံးကြတော့အဲ့ဒါအာပြီးပြီးတော့အဲဒီ မြတ်လူတရားတွေပြည့်စုံပြီးတော့ဘုရားမြည်မြတ်စွာဘုရားကိုယူတွေကရှိခိုးကြရမယ်ပြီးတော့မှခုနကဟိုရွေးချယ်ရစာပေးတဲ့ရေးအဲ့ဒါတွေရွေးချယ်အဲဒီကဘုရားဖြည်းဖြည်းလေးဆိုမှပြင်ပါသစ္စာ၄ပါးကိုပိုင်းခြားတည်သောသရုပ်သစ္စာဉာဏ်တော်၄ပါးသစ္စာ၄ပါးကိုပိုင်းခြားတည်သောသရုပ်သစ္စာဉာဏ်တော်၄ပါးဒါတွေကိုလုံးဆုံးလို့ဆိုရင်ကြော်ကြကဲဆိုရင်ဆိုရကောင်းပါ ဖြည်းဖြည်းချင်းလုံးဝဆင်းပါသည်သစ္စာလေးပါးကိုပိုင်းခြား၍ပြီးတော့သတုသစ္စာညာတော်လေးပါညာလေးပါပြီးသွားအကျိုးတရားနိဗ္ဗာန်ဟောအပ်သောအနေဝိဘက်ကရိယာမာရသောအထဟုသော ထပဋိသမိတာကိုအထအထငါးခုအကျိုးတရားရဲ့နိဗ္ဗာန်ရဲ့ဟောတဲ့နဲ့ရဲ့ဝိသေရဲ့ပရိယာရဲ့ငါးခုရှိတယ်အကျိုးတရားနိဗ္ဗာန်ဟောအပ်တော်နဲ့ဝိဘက်ကရိယာငါးပြားသောအတ္တဟုသောအကျိုးအနက်တို့ကိုဟောထွင်းဖွင့်လှံ ဝေဘံခွဲကြအပြာဖြင့်သိသောအထပိဒာမိရာညာဒီလိုလည်းညာဒီပါလည်းမှာပထမဆုံးကအကြောင်းတရားအရိယာမေဒေဝနာပါဠိကုသိုလ်အကုသိုလ်အားဖြင့်ငါးပါးသောဓမ္မဟုသော အဲဒီဟာဓမ္မဝိဒာမြေဒီဓမ္မတွေကိုသိတာကိုကျောင်းတရားကတခုအရိယာမေတ္တာတခုဒေသနာပါဠိကတခုကုသိုလ်ကတခုအကုသိုလ်ကတခုကငါးပဲရှိတယ်ဓမ္မအကြောင်းတရားအရိယာမေဒေသနာပါဠိကုသိုလ်အကုသိုလ်အားဖြင့်ငါးပါးသောဓမ္မဟုသောအကြောင်းပါဠိတို့ကိုဟောဆင်းဖွင့်လံ ဝေဖန်ခွဲကြပြဖြင့်ပြီးတော့ဓမ္မပရိသမီရာညံအဲဒီတည်းနှစ်ပါးရှိတာဉာဏ်ရလေးပါပါဠိတရားအမှန်မှန်ကိုဝေဖန်ခွဲကြပြဖြင့်ပြီးတော့နိရောဓိပရိသမီရာညံ မျိုးဒီကဥပ္ပံခွဲကြပြီးပြီးတာပြီးတာသိရအဲဒါပါရင်ဆိုရင်ပါဠိတွေပဓာရီပေါ့ဘုရားလက်ချက်တော်ဘုရားပါဠိတွေအိန္ဒိယစကားပါပဲအခုတော့အိန္ဒိယလည်းပါဠိမရှိတော့ဘူးစာရေးဒီလိုဖြစ်ကုန်အဲပါဠိပါဠိပဓာအမှန်မှန်လေဥပ္ပံခွဲကြရတရားပြင်ပြီးတော့အဲဒီကအမျိုးဒီပဓာညာခေါ်ရဲဆိုတော့ ပါဠိပဒံအမှားမှန်ကိုဝေဖန်ခွဲကြကြားရင်းသိတော်နိရုဒ္ဓိပိဒါမိတာဉာဏ်ပိဒါဉာဏ်နဲ့သုံးပါးရှိတာဒီခုပဲကျွန်တော်စဉ်းစားဆင်ခြင်ငါမှန်ရအောင်ဉာဏ်ရမြကိုသိတော်အတိဘာနာပိဒါမိတာဉာဏ် အစင်ကဆင်ရင်ပြီးပြည့်တဲ့ညာပါပဲစင်ကဆင်ရင်ကအမှန်ရအောင်ညာဝိရမြကိုသိဒါညာမျိုးနဲ့ဆိုစင်ကဆင်ရင်အမှန်ရအောင်သိနေတဲ့ညာအဲလိုသိနေတဲ့ညာဒီပါဏဒီကညာညာမဲ့စင်ကဆင်ရင်ကမှန်ရအောင်ညာဝိရမြကိုသိတော့အတိပါဏသိတာမိတာညာမျိုး အဲဒါကိစ္စ၄ပါးညာပိဋကမိတာညာ၄ပါးနဲ့ဆိုတာ၈ပါးရှိပါတယ်နော်၆ခုပဲညာတော့တတဝါတို့ဤသာအစရှိသောဣန္ဒြေနုယင်အစဉ်စဉ်ကိုဟောခြင်းသိစွာနိုင်သောဣန္ဒြိယသရောပိယတမိသောသစ္စေကဗုဒ္ဓ သာဝကတို့နှင့်လုံးဝမပိုင်မသက်ဆိုင်သောအတ္တရာဏဉာဏ်တော်ဒါပထမဆုံးအတ္တရာဏဉာဏ်အဲဒါသတ္တဝါတို့ဒရာဆိုင်တဲ့အင်းဒီအနည်းရင်စဉ်းစဉ်ကိုထားရှင်းပြီးသွားနိုင်ပြီအဲဒီကဘာလို့ပါဠိလိုခေါ်အိန္ဒိယပြောပြနေခေါ်တယ်အိန္ဒိယကအိန္ဒိယပဲ သတ္တဝါတွေသဒ္ဓါဆိုင်တဲ့နေတတ်ထိန်တွေဝိရိယင်တွေတတိန်တွေသမာဓိတွေပညာတွေသဒ္ဓါရဝိရိယရတတိယသမာဓိရပညာရအင်းဒီငါးပါးပါအဲဒီအင်းဒီအနုရအဆင့်စဉ်ကိုထောက်ချင်ပြီးသွားနိုင်တဲ့ညာအိန္ဒိယဘောပြည့်တဲ့ညာခေါ်အဲဒီညာအဘာရဏပဲဒီစကားကိုသာဝကလည်းမဆိုင်ဘူးအဲ့ဒါလည်းပေါ်အောင်လို့ ပုဂ္ဂိုလ်ဗုဒ္ဓသာဝကရနဲ့လုံးဝမပိုင်းမသက်ဆိုင်သောအတာရဏဉာဏ်တော်ဒါအပ္ပမလုံးအတာရဏဉာဏ်တော်ရှိရပညာပညာနဲ့ဟောလဲသာဝကရရတဲ့အဲ့ဒါတွေအားရတာဖတ်ခြင်းနည်းနည်းပဲပြီးမှာပေါ့တော်တော့မလိုဘူးဒီစားနားလည်းပုဂ္ဂိုလ်ထားပြီးမျိုးမှဒီမှာသတ္တဝါတို့အလိုအကျဖြစ်သောအယူမှန်းနှင့်အပညာဟုသော စိတ်ဓာတ်ဤသိဝဒီနေရာအာသယနှင့်အကြောင်းညညလင်ဖြစ်နိုင်သောကုလေသာဟုသောအမှုပြရာတို့ကိုသိစွမ်းနိုင်သောအာတယနုပြရာမည်သောအတ္တရာဏဉာဏ်တော်အာဘာနာပြရာလေးသိကြတယ် ဆိုနေရှိနေလို့မဆိုပါဘူးဆိုတော့အာတတ္တဝါတွေအလိုကျဖြစ်သောအယူများအယူမှားရင်တတ္တဝါတွေအလိုကျတတ္တဝါတွေအလိုကျအယူမှားရရှိရဲ့အယူမှားလို့ရှိရဲ့အပညာနဲ့ပညာကအမှန်သေးပါလားအယူမှားနဲ့အပညာဟိုသောစိတ်ဓာတ်ဤကိန်းဝဒီနေရအာတရားတဲ့အဲဒီအာတရားကိုလည်းပြီးတယ်ပြီးရင်အာတရားနဲ့အကြောင်းရင်းလည်းဖြစ်နိုင်တော့ကုလေသာဟိုသောအနုပြအနုပြပါလေအနုပြပါဖြစ်တာတွေပါလား ကြောင်းမြင်ရမြင်တဲ့လောဘဒေါသမောဟအနုပြရဖြစ်။ကြောင်းမြင်လည်းဖြစ်နေတဲ့ကိလေသာတွေကအနုပြတွေကိုသိစွမ်းနိုင်ပြီ။အဲဒါကခေါ်ရင်ပါဠိတော်အာဇာနုပြညာခေါ်အာဇာနုပြမြည်သောအတ္တရာဏညာတော်အာဇာနုပြကသစ္စာဝိဇ္ဇာဘာရီမှာဉာဏ်မျိုးပြည့်စုံမှမရှိဘူးရှိစဉ်လောက်တော့ရှိပါရေရင်မိရယံသမံဖြင့် ကျမ်းလန်းဖုံဖုံအဆုံးစုံတကူญาတိဟာမျိုးမျိုးကိုသုံးမနိုင်နှင်းသနာခြင်းဖြင့်ခံခြင်းစီရင်တော်မူနိုင်သောဓမ္မကပါတိဟိရမိယောအတ္တရာမညာတော်ဓမ္မကပါတိဟိရညာဓမ္မကပါတိဟိရဆိုပါလဲဆို အဲဒီမှာစိတ်ဝင်စားရအောင်လို့စာရှိရှိဝေဖန်ထားတယ်ရေရင်မီးလျာအဖန်ဖန်ဖြင့်ပြန်လာဖုံဖုံအဆုံးစုံတကောရေရင်မီးလျာအဖန်ဖန်နဲ့ဆက်ဆက်ပြီးတော့တိုက်တယ်လို့ပဲပြန်လာအဖုံဖုံအဆုံးစုံတကောဓာရီယမျိုးမျိုးတွေအဆုံးစုံတကောနဲ့ဓာရီယမျိုးမျိုးတွေ အဲဒါတွေကိုဒီလိုကြာရီအမျိုးမျိုးကိုသုံးမနိုင်တခဏချင်းချင်းဖြန့်စင်းစင်းအောင်နေတော့အဲ့ဒီအရာတွေကိုမြတ်စွာဘုရားတခဏချင်းဖြန့်စင်းစင်းနိုင်တယ်ညမကပါရီအဖြစ်စင်နေတယ်ဆိုလိုပါတယ်အဲဒါလည်းပဲဒီလိုလည်းဒါဝါနဲ့မစစ်စံတဲ့အဘာရဏညာမဲ့အလုံးစုံများစွာသတ္တဝါပေါင်းတို့အားမြင်ဝေသကဲ့သို့ သမာခြင်းကြီးစွာမာကရုဏာနှင့်ရှင်သောမာမာကရုဏာသမာပတ္တိမြည်သောအတာရဏညာတော်အဲမာကရုဏာသမာပတ္တိမာကရုဏာနဲ့ရှင်နဲ့ညာပေါ့လေမာကရုဏာနဲ့ရှင်နဲ့ညာမာကရုဏာဆိုတာအများဆုံး အကြီးအကျယ်ဆုံးသနာခြင်းပဲသနာမှုအဲ့ဒါကမာကုဏဆိုတဲ့ကုဏဆိုသနာရောမာကုဏဆိုတဲ့အကြီးအကျယ်ဆုံးသနာခြင်းဆိုတာနားတော့လဲပါတယ်ဒါမျိုးလို့အဲ့ဒါပေါ်လို့ရှင်ကမာကုဏဆိုတဲ့စကလုံးနားလည်ရအောင်လို့ခွင့်ရပြရှိရအလုံးစုံများသောသရာပေါင်းတို့အရင်ဝယ်သားခဲ့သို့တတ်တော်ရဲ့အားလုံးနဲ့ကိုယ်နဲ့ဆက်ကနတ်စာတွေပါရမဟုတ်ဘူးတဲ့အလုံးစုံများသောသရာပေါင်းတို့ရင်ဝယ်သားခဲ့သို့သနာခြင်းကြည့်တာမာကုဏနဲ့ရှင် အာရုံလက္ခဏာတွေအာရုံတ္တဝါတွေနဲ့ဆိုပါဗျာသမားရဲ့သမားကြီးကမာကရုဏာနဲ့ရှင်ရဲ့မာကရုဏာရှင်နဲ့ဆိုပါဗျာတရားရည်မြင်ဟောတာပဲတရားဟောနေရတာဟာသင်္မမှုတွေရှိတာပေါ့ဒါမှမဟုတ်လည်းဆိုပါဗျာနေ့ရက်ဒီနေ့လုံးဟောညလည်းပဲတော်ညာဥကနေပြီးဟောတာတခါမြန်ကြတော့လည်းနတ်တွေပါလာပြီးတော့တရားနာမင်းများလို့အဲ့ဒါတွေဖြည့်ရှင်းနေရတယ် ကျင်းဆရာတဲ့အချိန်တော့တဲမရှိဘူးနည်းနည်းရှိတာတရားတွေအများကြီးဟောနေတယ်ဆိုတော့အဲဒါမာကုနာဗနာပြီးဒီကလာဟောတာတတ်တော်လေးဒီလိုဒီကသိပါစေဆိုပြီးတော့ဗနာပြီးတော့ဟောတာဒါကိုနားလည်အောင်ဒါတွေကတော့နားလို့လိုပါရဲ့အလုံးစုံများသောသတ္တဝါပေါင်းတို့အရင်ကသားရဲ့ဗနာရှင်ရှိတာဒီကသားရဲ့ဆိုတော့ငါရှင်းကြတာပဲသာသမီတွေမိဘတွေကဗနာဆုံးပဲ အဲဒီလိုပဲလုံးဝများစွာသတ်ပြတော့ရှင်မသားမြတ်သနာကိုလိုပဲဘုရားကြီးကြီးစွာမဟာကရုဏာနဲ့ရှင်တဲ့ညာဟာမဟာကရုဏာသမဘာကြီးညာမန္တနာတဲ့သနာသနာမှုအများဆုံးပေါ့အဲဒါနဲ့ရှင်တဲ့ညာအဘာရဏညာဒီလိုတစ်ခုပဲရှိရှိတဲ့ညာဘုရားလုံးစုံကိုအကုန်စင်သိမြင်နိုင်သောသဗ္ဗညုတမိတော် အတာရငညာတော်ဒါကတော့နားလည်ပါရဲ့ပြောရှိရှိကမြတရားလုံးကအကုန်စင်သိမြင်နိုင်တော့သဗ္ဗညုတမြင်သဗ္ဗညုတညာဆိုသိနာတယ်သဗ္ဗညုတဆိုအလုံးတရားလုံးကိုသိတဲ့ညာဆိုဒါပါတရားလုံးဆိုဒါတွေလုံးဆိုရှိရှိမြတရားလုံးကအကုန်စင်သိမြင်တာဒါတော့ပေါ်ရင်လာတယ်ဆိုရှိရှိမြတရားလုံးကအကုန်စင်သိမြင်နိုင်တော့သဗ္ဗညုတမြင်တော့အတာရငညာတော် ကုသိုလ်အရတာကညမဆိုင်မြတ်စွာဘုရားနာပြီးဆုံးရှိဒီညာတမျိုးနောက်ဆုံးရောက်ပါပြီကြီးရှိစင်ရင်လည်းသိပင်ကွယ်ပြာစိတ္တမရှိထုတ်ချင်းပေါင်းမြင်သိနိုင်သောနာဝရဏညီသောသုဃဗုဒ္ဓသာဝကတို့နှင့်လောကမတိုင်းမသက်ဆိုင်သော အတ္တရာဏဉာဏ်တော်အဲသာနာဝရဏအတ္တရာဏဉာဏ်နာဝရဏဆိုတာသတိဉာဏ်နဲ့ဒီလိုပါပဲအလုံးစုံသိတာပါလားနာဝရဏဆိုတာအစိတမရှိဘူးမသိအောင်လို့ဘာဘာမှအစိတမရှိဘူးနှောက်ရက်မရှိဘူးဒါသတိဉာဏ်အလုံးစုံသိတယ်ဆိုတာသဘောကျရင်ဒီလိုပါလားအဲဘယ်လိုလဲဆိုလို့ရှိရင်ကြီးစုစင်ရင်နဲ့ပိတ်ပင်ခွဲခြားစိတမရှိဘူးကြီးစုစင်ရင်လည်းရှင်ဘာမှပြင်းခွဲခြားမရှိဘူး ဉာဏ်နဲ့တဲ့ပုဂ္ဂိုလ်ဒီမှာဆင်ញင်လိုက်ဟိုဟာမသိဒီဟာမသိဉာဏ်တော်များတဲ့ပုဂ္ဂိုလ်ရဲ့ဒီများကဒါမှလည်းအကုန်လုံးလည်းမသိဘူးမသိရတာတွေမသိနိုင်တဲ့စာတွေဆင်ញင်မသိပဲဖြစ်နေတာအဲဒါမို့သာမန်ပုဂ္ဂိုလ်တွေမှာကအနာဝရဏမို့အာဝရဏအာဝရဏဖြစ်တာစီးတာစီးတဲ့ညာညာရှိရင်လည်းသိပြီးတော့မကျေပြန်မြတ်စွာဘုရားမှာတော့ပြည့်စုံရတယ်အကုန်လုံးပြည့်တဲ့သတိဉာဏ်ညာ ဆင်းရဲဆင်းရဲမသိပါဘူးလည်းမရှိဘူးချက်ချင်းသိတာကြာတာတောင်စဉ်းစားစဉ်းစားတယ်လည်းချက်ချင်းသိတာဆိုတာတော့ဤရှိဆင်းရဲရင်ပိတ်ပင်ခွဲပိတ်ပင်ခွဲခြင်းစိတ်ကမရှိထိုခြင်းပေါင်းမြင်သိနိုင်သောညာဘောတဲ့ဘာခေါ်တော့နာဝရဏညီတဲ့ညာနာဝရဏညီပါဆိုအတ္တဝါနာမဆက်ဆံတဲ့ညာဘယ်သူနဲ့ဆက်ဆံလဲတစ္ဆဝဘုရားဘာဝကတွေနဲ့လုံးဝမပိုင်နဲ့ဆက်ဆံဘူးတဲ့တစ္ဆဝဘုရားဘာဝကတွေမှာဉာဏ်မျိုးမရှိပါဘူးတဲ့ ညာတော့ရှိရရှိတာပေါ့ဒါမှမဟုတ်ဘယ်လောက်ပြည့်စုံတဲ့ကျေပြန့်တဲ့ညာတော့ရှိဘူးလို့ဆိုလို့ရဤလိုအားဖြင့်ဘုရားညာတော်14ပါးအဲဒီဘုရားညာတော်14ပါးနဲ့ပြည့်စုံတော်မူရင်ဘုရားမြည်တော်မြတ်စွာဘုရားကိုရှိခိုးပါသည်လို့ဒီလိုကလေးဆိုဟဲ့နောက်နားလေးနည်းနည်းလေးဆိုရစေဟုတ်လားအကုန်လုံးဆိုရင်တော့ချိန်နေကုန်ပြီအဲရှိရှိတော်ညာရှိ တရားလုံးစုံကိုအကုန်အစင်သိမြင်နိုင်သောအဘိညုတမည်သောအတ္တရာဝဏဉာဏ်တော်ရှိရှိဆင်ခြင်လင်သိတဲ့ခွဲကြစိတ္တမရှိထုတ်ချင်းပေါင်မြင်ပြီးနိုင်သောနာဝရဏမည်သော သစ္စာဗုဒ္ဓသာဝကတော်နှင့်လုံးဝမပိုင်မသက်ဆိုင်သောအတာရဏဉာဏ်တော်ဤသို့အပြင်ဘုရားဉာဏ်တော်14ပါးတော်နှင့်ပြည့်စုံတော်မူ၍တရားလုံးစုံကိုကုန်ပြမူသောကြောင့် ဗုဒ္ဓဟူသောအမိတော်နာမဖြင့်ထင်ရှားကျော်သောတော်မူသောမြတ်စွာဘုရားကိုဤတော်သည်ဘုရားမြတ်နှုတ်လက်အုံမို့၍သိခိုးပါ၏မြတ်စွာဘုရား